ယေရှုရဲ့ကတရားတော်ရဲ့အလေကောင်းကြီးမြစ်စီကလျာဏကိုအကြောင်းဒီဆက်ပြီးတော့ပြောတော့ပါတယ်ဒီပတိယမာနောသမထဥပသနာသုခဝဟနာတော်ပฏิပတိယ ရှင်းသုံးခုရဲ့အစအဲလေကောင်းကြီးဆောင်ရွက်နိုင်ပါတယ်ဆိုတော့ဒီကိစ္စမှာတော့ဆိုတာကတော့သမထတက်တဲ့အထုတဲ့ပုဂ္ဂိုလ်တွေသမထအာရုံပေါ့။ဉာဏ်ရန်ရှုနေရတော့ဝေဒနာအထုတဲ့ပုဂ္ဂိုလ်ကတော့ယုံနာတဘာဝတွေသူတို့ဖြစ်တုံးဖြစ်ဆဲနေမှာပါလေ။ လိုက်လိုက်ပြီးတော့အားဆက်ပြီးတော့စိတ်သားကဆုံးရစွာရှိတော့ဆံသဘောနဲ့ပါပါတယ်အဲဒါပฏิပတိယမာနောပါပါတယ်ဥပဒနာလမ်းကြောင်းဖြောင်းအောင်ရှောက်နေတာပါလေရှင်လမ်းစဉ်ကိုတိုင်းပေါ်ရှင်းသုံးနေတာပါ จิตသုံးအပ်ဆဲပေါ့အဲဒီจิตသုံးလို့ရရှိရဲ့လေကောင်းကြီးကုန်ပါဒီလိုတရားတွေညင်သက်ပြီးတော့စိတ်ငြိမ်ချမ်းသာဖို့သမဏစုခရသမဏစုခရပုံလေးအဲဒီအထောက်ထားရင်းနဲ့ပြောတော့ပါလေပို့ပြီးတော့နားလည်အောင်ဆိုပြီးတော့အနည်းဆက်ပြီးတော့ပြောပါ သင်ကြားရတဲ့အတိုင်းဒီနေ့ဝိသနာသုခဖြစ်ပုံပြောပါမယ်သူဆံရခံရောက်တဲ့အခါကျမှအဲဝိသနာသုခဖြစ်ရောဖြစ်ပုံလေးဆက်လက်ပြီးတော့ရှင်းလင်းပြောပါမယ်အခုတော့နားလည်ရုံမျှပြောရမှာပေါ့ဒီဝိသနာသုခမပြောခင်ရှင်ဥစ္စာဥပဒနာဆိုတဲ့စကားလုံးရဲ့ လူ့ဒုက္ခလေးလည်းပဲနင်းပြီးတော့နားလည်ဖို့လိုပါတယ်နောက်ပိုင်းကျတော့ခြေခြေပြောင်းပြန်ရှင်းပြပါပါလားဒီဝဒနာခုတဲ့စကားကပညာကိုပြောတာပါပဲပညာဆိုတော့ဘယ်ပုံမှာဖြစ်တဲ့ပညာလဲဆိုတော့လုံးဝတရားတွေကိုဖြစ်တဲ့ပညာရုပ်နဲ့နာရယ်လို့ ရှိနှမျိုးရှိပါတယ်ယုတ်ကအတိမရှိဘူးအတိခံတက်တက်ပဲဆိုတော့မတရားတော့ကြည့်တတ်တဲ့သဘောပဲမကြည့်တဲ့သဘောနဲ့ကြည့်တတ်တဲ့သဘောဒါယုံနာနှစ်ပါးအစုလိုက်သူတို့ဖြစ်ကြပါလေယုတ်ကလည်းယုတ်အစုလိုက်သဘောတူရတယ်နာလည်းပဲနာအစုလိုက်သဘောတူရတယ်ဖြစ်ကြတယ်အဲလိုသူတို့ကို ခန္ဓာလို့ဒီလိုထည့်သုံးထားပါတယ်အဲဒီယုတ်ဒီနာနေမှာလည်းပဲကိုယ်စီလက္ခဏာနဲ့တည်ဒီလက္ခဏာသူမျိုးရှိပါတယ်ကိုယ်စီလက္ခဏာဆိုတာကယုတ်အခြေခံယုတ်ကြီး၄ပါးထဲမှာဆိုရင်ပထဝီဓာတ်ကမာရတဲ့ဘောတွေ့တဲ့ဘော သုံးခုကျန်တဲ့သဘောနည်းတဲ့သဘောဒါပထဝီရုပ်ရဲ့ကိုယ်စီလက္ခဏာပါလေအဲဒီမှာကပထဝီဓာတ်မြေဓာတ်မှာတော့ရှိတယ်ဒီလိုယုံကြည်တဲ့သဘောစိတ်နဲ့သဘောဖွဲ့စည်းတဲ့သဘောဒါရေဓာတ်မှာလည်းရှိတယ်။အာဘောဓာတ်မှာလည်းရှိတယ်။အခြားဓာတ်တွေမှာမရှိဘူး။အဲဒါသူ့ကိုကိုယ်စီလက္ခဏာလို့ခေါ်တယ်။ အငွေ့ကပူတဲ့သဘောအေးတဲ့သဘောနိုးတဲ့သဘောပွက်တဲ့သဘောဒါတော့တေဇောခေါ်တဲ့အငွေ့တက်ပါတော့ရှိတယ်တစ်ချက်တည်းမှမရှိဘူးအဲဒီတော့ဟာတေဇောရဲ့ကိုယ်စီလက္ခဏာကိုယ်ပိုင်လက္ခဏာထောက်ကံတောင်းတင်းလှုပ်ရှားတဲ့သဘောကတော့ဝါရတမှာကရှိတယ်၊လိတ္တမှာကရှိတယ်၊သတ္တတိမှာရှိတယ်အဲဒါကြည်ရပါ ဒါရုပ်ပိုင်းဆိုင်ရာကအရှိရာယုတ်ကြီးတွေမှာလေအတီးကိုစီကိုစီသူတို့သဘာဝလက္ခဏာရှိကြပါတယ်အဲဒါကိုပါဠိလိုခေါ်တော့သဘာဝလက္ခဏာလို့ခေါ်ရတယ်ကိုစီကိုစီအမှတ်သားလို့ဆိုပါတယ်နတရားမှာလည်းပြည့်စုံတဲ့သဘောဒါတော့ဖတ်တာသိရှိတဲ့သဘော ဝေဒနာခံစားတဲ့သဘောဆိုတာပေါ့နော်။နောက်တရားတွေမှာလည်းကိုယ်စီကိုယ်စီသူလက္ခဏာတွေရှိကြပါတယ်။အဲဒါလည်းသဘာဝလက္ခဏာတွေပါပဲ။အဲဒီသဘာဝလက္ခဏာတွေမှာတူလက္ခဏာ၃ရုပ်ပါနေပါတယ်။အဲဒါတွေတော့ပေါ်ပြီးတော့ကြောက်သွားတဲ့မမြဲတဲ့လက္ခဏာပေါ်ကြီးကြောက်ချင်ရပါလေ။ဆင်းရဲတဲ့လက္ခဏာ အပေါ်ပြောက်ကလည်းတော့ပြည့်စက်နေလို့ဖြစ်တာမလို့သူ့ကိုဒုက္ခလက္ခဏာတွေလည်းခေါ်ပါတယ်။ဒါပေါ်ပြီးတော့ကြောက်မကောင်းတဲ့သဘောကြီးဟာဘယ်တော့မှလုတ်ပေးနေတာမဟုတ်ဘူး။ကြောက်တိုက်ဆန်လို့ပေါ်လာတဲ့တရားတွေသူ့အတူကြောက်သူ့အတူပြစ်ပြီးတော့ပေါ်တဲ့တရားတွေပဲတော့အတ္တဆိုတာမရှိဘူး။ ဇီဝတအသက်ကောင်ဆိုတာလည်းရှိပရမအတဖန်ဆင်းရှိတကုရှင်ကြီးဆိုတာတကုရှင်ကြီးရဲ့အရာလည်းမဟုတ်ကျောင်းကျောင်းအကျိုးတရားတွေပေါ်လေဆက်ဆက်ပြီးတော့ဖြစ်နေတဲ့ဓမ္မတက်တက်ပဲဆိုတာပေါ်လေအနတ္တလက္ခဏာဆိုတာလည်းရှိတယ်ဒီမှာအဲ့ဒါတွေကတော့အကုန်လုံးယုံနာတရားတွေမှာပြတ်တတ်ပြီးတော့တီးနေတာမဟုတ်လို့အလုံးတူညီကြတာမဟုတ်လို့သူ့ကို တဏှာလက္ခဏာလို့ခေါ်ပါတယ်။မြန်မာလိုတော့တဏှာလက္ခဏာကိုယ်စီလက္ခဏာတဏှာလက္ခဏာခုတရားထုတ်ရတယ်ဆိုတာဒီလက္ခဏာနှမျိုးတွေကပထမဆုံးတူလက္ခဏာရှိဖို့ရပါတယ်ထိခိုက်တွေလိုက်ပြီးတော့ရှိရပါတယ်ညီလိုက်ကြားလိုက်လမ်းလိုက်စားလိုက်ထိခိုက်ထိခိုက်ပေါ့ထောင်းလိုက်တိမ်လိုက် ထိုင်လိုက်ကြောက်လိုက်နှမ်းလိုက်စားလိုက်စသည်ပေါ်လေဒါတွေဒါတွေတွေအများနာလေတဲ့အတုံးဆုံးတဲ့ပေါ်လေခိုက်ပြီးတော့ရှုမှတ်ရတာပါအဲရှုမှတ်ပါများလို့ရှိရင်မနည်းပြောခဲ့တဲ့ဓမ္မဝိရတတိဓမ္မကြီးကြီးအားကောင်းလာတဲ့အခါဓမ္မစကြီးဖြစ်တော့တာပဲအဲဒီမှာလူဝရဏတွေငြိမ်းလာတာပဲထုတ်ဆောင်မှုရှိဘူးငြိမ်းတယ်ဆိုတာ ကာမိဆရာနဲ့ဆုတ်ရှားမှုရှိတာဇဝရနဲ့ဆုတ်တာတော့ထိရှားမှုရှိတာလောဘဒေါသနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒေါသတွေသိပြီးတော့လှုပ်ရှားမှုကျင်းတာငြိမ်းကြအောင်ဒေါသတွေသိပြီးတော့လှုပ်ရှားမှုကျင်းတာဝင်အဲဒါသမထရရှိနေတာပါဥပဒနာအထုတ်တဲ့ခါမှလည်းဖြစ်တာဖြစ်ပါတယ်ဒီလိုကြီးအားကြည့်လာပြီဆိုလို့ရှိရင်ခုနရုပ်နာသဘာဝလက္ခဏာတွေရဲ့ ဒီကိုယ်စီလက္ခဏာပေါ်လေးအဲ့ဒါလေးစသိလာတာအဲ့ဒါလေးကြည့်အောင်လို့ဖြစ်တိုင်းလက်ရှိရတာပဲ။ဟင်းဒီကရှင်းဆုံးဘာလို့လဲရှင်းကြလိုက်။အဲ့ဒီလက္ခဏာဒီလိုကတဘာဝလက္ခဏာကိုစာပေမတတ်တဲ့ပုဂ္ဂိုလ်တွေလည်းလွယ်လွယ်ကြည့်ရအောင်ဆိုပြီးတော့ ဘုရားမြတ်စွာကဆရဆလို့ဆိုဆိုတာလေးတုံးထားပါတယ်ဆရဆဆိုတာသဘောတောက်တွေမှာပါတဲ့အာရယမှာပါတဲ့ချီချီသဘောအငံပါအရသာ6ပါးကိုပြောပါတယ်အဲဒီအသဘောတောက်တွေမှာကိုကြီးကိုကြီးအရသာလေးတွေပါကြပါတယ် ချို့ချို့တာတချို့ချင်းတာအချို့ငန်းတာစက်တာစတွေဟောဒီတီးတီးရှိကြပါပဲဟွန်းအဲဒီလိုအရာကလည်းတူတယ်တဲ့ကိုယ်တွေကကိုယ်စီတဘာဝလေးတွေဟာဟောလေကိုယ်စီကိုယ်စီအရာကလေးတွေနဲ့နှိုင်းရှင်ပြီးတော့သဘာဝလို့ဒီလိုပြောထားပါတယ်ကွာသဝတ္တခွဲတစ်ခုကိုပဇာတဲထည့်ပြီးတော့ဝါရဲလို့ရှိရင် သူ့မှာရှိနေတဲ့အရာသာထွက်လာတာပဲအဲဒီအရာသာလေးနဲ့တူတယ်ဒီလိုဆိုရတယ်ဆိုမှဒီတော့ဒီဖက်ကလေးရဲ့တုံးလို့ဒီအရေးကရှိရတာရတာကြည့်ရင်လို့ရှိရင်ရှားဝတီကြည့်ပေါ့ရှားဝတီလို့ရှိရင်သူအားဒီကဖက်ကလေးတုံးကြီးဝါရတဲ့ခါကျတော့အရာသာထွက်လာတာကြည့်တာရုံးရလည်းကြည့်တိုင်းပဲ လာပိလာထိုင်လာထားတာကိုယ်ရဆလာစောင်းလာရတာကြွတာလက်လာချတာဒီအရသာပါတဲ့အတုံးလေးအဖက်ကလေးအရေးလေးတွေနဲ့တိတ်တူတာပဲသူကအတုံးလေးတွေဖက်ကလေးတစ်သက်ထည့်ပြီးတော့ဝါကြည့်ထွက်လာတဲ့ရသာကြည့်တာအရေးကောင်းကြည့်သူ့ရသာကြည့်တာပဲဒါဆိုတော့တတိထားပြီးတော့တော့တော့ တခြားဘာစိတ်ကူးရတော့ကောက်လို့တော့မရဘူးနော်အဲတော့ကိုဒီရတာတော့ဖြစ်တဲ့ကိုယ်စီလက္ခဏာလေးတွေပေါ့လေအဲဒါလေးကြီးကြည့်ခြင်းလည်းရှိတယ်သူဖြစ်ဆုံးဖြစ်ဆဲတွေလိုက်ပြီးတော့ရှုရပါတယ်ကော။ပေါင်းတဲ့ခိုက်တာမှလိုက်ရှုလို့ရှိရင်နောက်အောင်လည်းမရှိတဲ့တဲ့ပါများလို့စိတ်စီကြမှုလေးဖြစ်လာလို့ရှိရင် ပေါက်လာနေမှလည်းရှိရင်ဝိဘက်ပုံသဏ္ဍာန်နဲ့ထောင်းတဲ့ရှိရအာဂါရမထင်တော့ပဲနဲ့ပေါ့လေစာတိုင်းမှာတော့ထင်မြင်ရတော့သူအဓိကမဟုတ်ပဲနဲ့ပေါ့လေတောင်းတာဖြစ်ဖြစ်တင်းတာဖြစ်ဖြစ်ရှုပ်တာဖြစ်ရွေ့တာဖြစ်ဖြစ်သဘောဝတစ်ခုရှိတာကရတာခေါင်းနဲ့ဆိုင်ကမှာရှိနေတဲ့သဘောဝ ဇာတ်သားရောက်တဲ့အတုံးဖတ်ကလေးကိုဝါလိုက်တဲ့အခါကျသူ့မှာရှိတဲ့အရာသာတွေထွက်လာတယ်ကွာ။အဲ့ဒါနဲ့တူပါတယ်သူကတော့အဲ့ဒါသဘာဝလက္ခဏာခေါ်ပါတယ်ကွာ။ဒီတော့အတုံးဖတ်ကလေးတွေကရေထဲကအရာသာကြည့်ချင်းထုတ်ပြီးတော့ပါကြည့်။တောက်ကြည့်ပါကြည့်တာတော့လူလည်းပဲအတိအကျသောအမူအရာတိုင်းဟာယုံနာသဘာဝကတော့တွဲတွဲပြီးတော့ရှိနေတာပဲကွာ။ သိမွေ့တာနဲ့အလေကပြီးသားတာဒါပဲကွာခြားတယ်ဆိုတော့အဲဒါကြည့်အောင်ဆိုဖြစ်တော့ဖြစ်စေတယ်လည်းရှိရတယ်။နောက်ဖြစ်ခဲ့ရှိမှသဘာဝမြင်ကြည့်။အတုံးဖတ်ကိုဝါလိုက်မှဝါတဲ့ခိုက်တော်မှာသူ့ရတာဖြစ်တယ်လို့လည်းသိတာရှိတယ်။ဒါယောဂီရဲ့တောင်းစက္ကန့်တွေမှာတောင်းရှိရတယ်လို့လည်း စာရောကအတူတူကြီးပါဠိရေးရေးလေးတွေကိုစားတောက်ကြည့်လို့သူတို့မှရှိတဲ့အရာကကြည့်ရတာဟာတကယ်ချစ်တကယ်ရှိနေတဲ့ဟာကိုကြည့်ရတာမဟုတ်လို့ဒါအမှန်ကိုကြည့်တယ်လို့ဆိုတာပါပဲအတုံးဖတ်လို့ကြည့်ရတော့မမှန်သေးဘူးပုံတန်တော့ပဲကြည့်တာအရေးတော့ကြည့်တယ်လည်းမမှန်သေးဘူး တကယ်ဝါကြည့်တကယ်တောက်ကြည့်တဲ့အခါကျမှရှာပေါ်မှာအဲဒီမှာရှိတဲ့ရတာလေးတွေကထွက်လာတာအဲလူမျိုးတွေတော့ကြည့်ရပါတယ်စာရင်းစာတောင်းနေကြစာတော့ဘယ်တုံးဘယ်ဖတ်မှာဘယ်ရေးမှာဘာရတာရှိတယ်ဆိုတော့မြင်လိုက်တာနဲ့ကြည့်တော့ကြည့်တာပါလားဒါပေမဲ့လို့အဲဒီအတီမျိုးကတော့ရှိတာရှိတာနဲ့နူးပြီးတော့ကြည့်ရတဲ့သဘောဆိုတော့ စိတ်ကူးစီးတယ်တကယ်စီးတော့မဟုတ်ပါဘူးစကြည့်ပါတကယ်စီးပါတယ်တော့အဲ့ဒါလေးတွေနားလည်ဖို့အရေးကြီးပါတယ်တော့ဒီတော့တကယ်အရသာတစ်ခုဖြစ်တဲ့ကိုယ်ရဲ့ယုံနာသဘာဝတွေကိုယ်စီကိုယ်စီသဘာဝတွေကြည့်ကျင်လို့ရှိရင်သူဖြစ်ခိုက်တာလည်းရှိတုံးဖတ်တဲ့အရေးတွေကရတာကြည့်ရင်စားပြီးတော့ဝါကြည့်ဒါမှပဲ အရသာကိုတော့ချက်ချင်းခံလို့မရဘူး။ဝါကြည့်တောက်ကြည့်မှပြည်တယ်အဲ့ဒါ။ဒီလိုပဲအမူအရာတိုင်းကိုတိတိကျကျသိဖြစ်တဲ့အတိုင်းချိန်ကချိန်ကားတိုင်းဆရာဆက်ပြီးတော့ရှုမှတ်လို့တတိတိအားကောင်းပြီးတော့စိတ်ဆူဆီးမှုတွေဖြစ်လာတဲ့အခါကျမှဒီတဘာဝအစ်စ်တွေကိုပေါ့လေဒါအမှန်တိုင်းရှိပါတယ်အဲ့ဒါတော့နားလည်ထားပါလိမ့်လို့ရတော့ ကောင်းမှုပေါ်ခဲ့မှာအခုတော့သိအပ်စိတ်ချိန်လာခဲ့ပြီးတော့မှတ်ပါများလို့ဒီပေါ်မှာဆွေးနွေးတဲ့တကြီးကအားကြည့်လာပြီးတော့ကောင်းမှုပေါ်တဲ့တောင်းတတဲ့သဘောမှာရောက်သွားရင်စိတ်ကလေးကစိုက်ကြသွားလို့ရှိရင်တောင်းတာပြီးတော့တာပဲဒီတောင်းတာပြီးတာကရုပ်ကိုပြီးတော့တာပဲ တောက်နေတာကိုသိတဲ့နံတရားလည်းရှိတယ်တခါတခါတောက်နေတဲ့တောက်မကြည့်တဲ့နံတရားတွေလည်းပြီးတာပဲအဲဒီခိုက်တံမှာထင်ရှားတဲ့တောက်တဲ့သဘောနဲ့တောက်မှကြည့်တဲ့သဘောသတ္တရဝေဒနာတို့ထဲမှာပြောရပါဘူးဒီနှမျိုးတွဲပြီးတော့ဖြစ်နေတဲ့နာနဲ့ယုံနာယုံနာတရားတွေသူဖြစ်ခဲ့လိုက်ပြီးတော့ရှုလို့ရှိရင်အများအားဖြင့်တော့တောက်လာကြည့်တယ် တောင်းတာတခြားသိတာတခြားတောင်းတာလေးကရုပ်သိတာလေးကနာတောင်းမှသိတာလေးကအဲ့ဒါနတရားပဲသူကတော့ဟွန်းရိုးရိုးတောင်းတဲ့သဘောကိုသိတာရှိသေးတယ်သာသဘောနဲ့ပြောလို့ရှိရင်ကာယဝင်နေပေါ့အဲ့ဒါလေးလည်းသိကြည့်သွားတယ်တောင်းတာလေးနဲ့ထိတွေ့ကြည့်နေတယ်ဆိုတာကိုလည်းဒါလေးကြည့်အဲ့ဒါနံတရားကိုကြည့်တာပဲ တခါတခါယုတ်တရားရှိတယ်တခါတခါနံတရားရှိတယ်ပေါ့လေတွေ့နေတာဒါတကယ်အရှိတကယ်အဖြစ်ကိုကြည့်တော့အမှန်ကြည့်တော့ပဲမှန်ကြည့်တော့ဘာအကျိုးရှိတယ်ဆိုတော့တောက်တာလေရောတောက်ဝန်းကြည့်တာလေရောအဲ့ဒီတော့မှအဲ့ဒီဟာလေးကိုယ်ရင်ကလည်းပဲအတ္တမဟုတ်ဘူးသူတို့ကလည်းအတ္တမရှိဘူးဆိုတော့ဟုတ်တာရှိတာကလေဒီခိုက်တော့ဟာ ရုပ်နဲ့နာနဲ့နာနဲ့ရုပ်ပဲဆိုတာပေါ့လေအတိအကျရှင်းရှင်းလေးတစ်ခါလည်းပြီးသွားတော့တာပဲနာမရူပနာယထာဝတ္တသနာဒိဋ္ဌိဝိတ္တိနာမဆိုတာပေါ့လေနာနဲ့ရုပ်ရုပ်နဲ့ရုပ်နဲ့နာပေါ့လေဖြစ်တိုင်းဖြစ်ဆက်လေးတော့ပြီးတော့ရှုလို့မမျိုးကိုယ်ရရှာခြားခြားမှပြီးသွားပြီဆိုလို့ရှိရင် အပူကြည့်တာအမှားကြည့်တာမရှိတော့အပူကြည့်တယ်ဆိုတာကအတ္တလေးရှိတယ်ဟွန်းဒါအတ္တလေးပဲဆိုတာကဒီဝတ္တလေးပဲဆိုအဲ့ဒီဆွဲကြတယ်ကျွတ်သွားတယ်ဒါကနာနေရုပ်ကိုရုပ်နဲ့နာကိုရှင်ရင်းကတည်တော်တဲ့အတွက်ငကောကမဟုတ်တဲ့အဆွဲတစ်ခုပေါ့လေကျွတ်ထွက်သွားတယ်လွတ်ထွက်သွားတယ်ပေါ့လေအဲ့ဒါကိုဒိဋ္ဌိဝိသုဒ္ဓိလို့ခေါ်ပါတယ် တည်နေစိတ်ကျေသွားတာတကယ်အရှိကိုရှုလို့အဲ့ဒီအရှိကိုတည်နေသွားတဲ့အခါအတည်နေစိတ်ကျေသွားတဲ့သဘောပေါ့အဲ့ဒီလိုနည်းနဲ့နားလည်ရပါဘူးစာနဲ့တွေးပြီးတော့နားလည်တာမျိုးမဟုတ်ပါဘူးတကယ်လက်တွေ့နဲ့တည်ရအောင်ဆိုတာကိုပြောတာအတ္တဝါဒီပုဂ္ဂိုလ်များကတော့ဒီဒေါသဘောဖြစ်တဲ့ မြင်လာတဲ့ဒီအတ္တလေးနဲ့မြင်လာတော့ကြားတာနာနာစတာထိတာသိတာကိုယ်ရဆန္ဒအစအကုန်လုံးဒီအတ္တလေးရဲ့အတ္တလေးနဲ့ကြားသွားတာစသည်ပါဒီလိုကြီးရှိကြတာအတ္တမပါမပြီးဘူးဆိုတော့အဲဒီအစွဲရှိကြပါလေဒီလိုတတ္တဝရင်တတ္တဝရင်ကိုယ်ရဲ့မှာအဲဒီအတ္တလေးရှိတယ်လို့ဆွဲယူထားပါတယ် ဒီအတ္တလေးကတတ္တဝါအကြီးအသေးအလိုက်ဒီလိုလည်းပဲကြီးလိုက်သေးလိုက်ဖြစ်တယ်လို့ဆိုရတယ်ဒီမှာကျပြောစရာမှရှိတဲ့အတ္တကအကောင်သေးတော့သူအတ္တသေးတယ်ရှင်ရင်းရှိတဲ့အတ္တကကိုယ်လည်းကြီးတော့အတ္တကြီးတယ်ဒီလိုကြီးပဲဒီကတော့ဝိပုလို့ပြောတယ်ပြောလည်းကြည့်တတ်တယ် မြေကြလာစထိတွေ့စတယ်ဘာလို့အဲ့ဒါလေးလည်းသိပြီလားတဲ့မြေကြောက်ကြတဲ့ကျုပ်ကိုကြီးကပြည့်စည်သွားပြီလို့အဲ့ဒီအတ္တလေးကမပြည့်စည်ဘူးတဲ့တခြားရုပ်တွေမှာကြောက်ပြီးတော့ဖြစ်ရတယ်တဲ့အဲ့ဒါလိုဆွဲထားပါတယ်အဲ့ဒီအတ္တလေးကဘယ်လိုအစိတ်ပိုင်းလဲဆိုတော့မဟာ အတ္တပရမအတ္တကြီးပေါ့မဟာဇမကြီးမဟာဇမကြီးကထည့်ပေးထားတဲ့အတ္တအစိတ်ပိုင်းလေးတွေမဟာဇမကြီးကထည့်ပေးရတာဆိုမဟာဇမကြီးအစွမ်းနဲ့ကိုယ်စီရှိနေတဲ့အတ္တလေးကိုရေးချနာစာထိတိရတာပေါ့လေဒီလိုဆိုလိုတာပေါ့အဲဒီမဟာဇမအစွဲကတော့အကြောင်းနဲ့ဆိုသူအကြောင်းနဲ့သူအကျိုး ရှုနေရင်ကဆက်ဆက်ပြီးတော့သိရင်ဘာမှအဲ့ဒီမဟာသမအဆွဲဖန်ခြင်းရှင်အဆွဲလွတ်ပါလားအဲ့ဒီအဆွဲတစ်ခုလုံးဝလွတ်သွားဖို့ကတော့တတ္တဝါဖြစ်မှလွတ်ပါတယ်ဒါပေမဲ့အဲ့ဒီမဖြစ်ခင်ဒီအခိုက်တအာရှင်လွတ်ဖြစ်ရတာကဒီအတစ်ခုဒီညာတစ်ခုရဖို့အရေးကြီးတာပဲသူဖောင်းတက်လာတာလေးဟာ အတ္တကြောင့်လည်းမဟုတ်ဘူးအတ္တကြောင့်မဟုတ်ဘူးဆိုတော့သူ့ကိုအပေါ်ကနေအမိန်ပေးတဲ့အတ္တကြီးဆိုတော့လည်းမရှိဘူးသူ့ကြောင့်ကတော့ရှုဘူးလို့ဆက်ပြီးတော့ဖြစ်နေတာပဲပေါ့ကွာရှုဘူးမလာရင်မောဘက်ကမဖောင်းဘူးဆက်ဘူးမလာလို့ရှိရင်ဆက်ဘူးလည်းမလာလို့ရှိရင်မောဘက်ကမတွေ့ဘူးဒါပဲ ဆက်ရှိကြီးဆက်မှုဟာမဟာယမကြီးလားဆိုတော့မဟုတ်ဘူးသူလည်းလေတစ်မျိုးပဲဟာပဲအဲဒီရှိကြီးဆက်မှုကလည်းဘာလို့လို့ဖြစ်ရတာတော့အဆုံးရှိတဲ့တ attva တွေဟာရှိရမှာပဲလားတော့ဟုတ်လားလို့ရှိရင်မတက်မတာဖြစ်လာတော့ရှင်ရှင်နဲ့စိတ်ဆက်ရှင်နဲ့စိတ်တွေဒါတွေဖြစ်နေတာပဲအရှင်းရှင်းအကြောင်းတွေရှိရတာ အစဉ်စဉ်အကြောင်းတွေရောအစဉ်စဉ်အစဉ်စဉ်အကြောင်းနဲ့အကျိုးသူ့အကြောင်းနဲ့သူ့အကျိုးဆက်ဆက်ပြီးတော့ဖြစ်နေတာအထူးအကူသူ့အကြောင်းနဲ့သူ့အကျိုးဆက်ဆက်ပြီးတော့ဖြစ်ပုံကိုရှင်ရင်းကတည်ပြီးဆိုလို့ရှိရင်ပရမအတ္တဖန်ဆင်းရှင်ဆိုတာလည်းမရှိတော့ဘူး။ဘာဖြစ်လို့လဲ။အကြောင်းနဲ့အကျိုးပြီးသွားလို့သူ့အကြောင်းနဲ့သူ့အကျိုးပြီးသွားတော့မဟုတ်တဲ့အကြောင်းကိုအဟုတ်လုပ်ပြီးတော့ယူထားတဲ့အစွဲကြီးဟာဒါကလည်းကျက်သွားတော့ အဲ့လိုအနေထားမျိုးရောက်ဖို့ကတော့ကိုယ်ရောကယုံနာတရားတွေအကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်ပုံသူအကြောင်းနဲ့သူကျိုးဆက်ဆက်ပြီးတော့ဖြစ်ပုံရှုလို့ဟုတ်တိုင်းဟာဆိုတာကြည့်မြင်သွားမှသိအစွဲဖြစ်ပါတယ်သူရှုနေလို့ရှိရင်ဒါတွေတော့တော့ကြည့်လာမှာခြေချစမ်းလို့ရှိကြည့်ပေါ့ခြေချကြည့်လာမှာပါမစင်စားဘူးလည်းကြည့်လာမှာပါ အနိစ္စဆုံးပုံစံတစ်ခုထုတ်ကြည့်ကြစို့ခုယောဂီများတရားကိုယ်ပိုင်နားနဲ့ဆက်ပြီးတော့နားထောင်ကြတယ်ဘုန်းကြီးအတန်ဘာသာပြန်တရားရဲ့အတန်နားရကြအောင်ကြားနေတာကြားတာဟာနားရှိလို့ကြားတာပဲနားရှိကြားရဘူးနားဆိုတာနှာခေါင်းထဲမှာရှိနေတဲ့ ဤရတို့ခေါ်တော့ဤရတံပေါ့ပါဠိလိုကတော့သောတပစာကနာအကြည့်တတ်ပေါ့နာကြည့်တတ်အတန်ချင်းနေတော့အောင်လာတဲ့မှာအကြည့်တတ်ကြီးပြတ်နှံ့နေတယ်တိတ်ချာကြည့်တာကကျုပ်တရားတွေမှာပါပါတယ်အခန္ဓာလို့ခေါ်ပါတယ် ရှိခံရောက်ယခုပြစ္ဆုတ်ပါမှာစေဝတုအာဟာရအထောက်ကူနဲ့သူကရှင်တန်းနေရပါတယ်ဒီတော့အတန်လှိုင်းနားရရောက်ရင်အတန်လှိုင်းပါပဲอืมအဲ့ဒါအတိတ်တခေါ်ပါတယ်ဒါတော့ပြောတဲ့ပုဂ္ဂိုလ်ရဲ့စိတ်ကြောင့်ဖြစ်ပေါ်တဲ့အတန်တွေပါပဲနောက်လေရောက်တဲ့အခါကျတော့ ဥတုအဆက်ဆက်လည်းပေါ့လေနာရီယောဂကဒီမှာကတော့စိတ်ကြောင့်နောက်ဥတုအဆက်ဆက်တဲ့နာရီယောဂကဒီကံတော့အကြောင်းလေးတွေရှိတယ်သူအကြောင်းလေးတွေအတိတ်ကပြည့်တဲ့တဏှာဝင်တိုက်ပြီဆိုလို့ရှိရင်ရှားကြည့်ရှားကြည့်ရတာဒါအပွင့်တတ်ခေါ်ရင်နားထဲမှာအတန်နဲ့စိတ်နဲ့ဆုံကြည့်ရတာဖတ်တတ်ခေါ်ရင် အဲချိုးရဲ့အတန်လေးကြားရတယ်ဆိုလို့ရှိရင်နောက်ထောင်လို့ကောင်းတယ်ခံစားမှုပေါ်တယ်။ဆောင်ကြီးအောင်ကြီးအတန်လေးကြားလို့ရှိရင်နောက်ထောင်လို့ကောင်းမှုပေါ်တယ်။ခံစားမှုတွေဖြစ်နေတာပဲကော။ဒါနောက်တရားတွေပဲကော။ဟာလေးပဲ။နားရှိလို့ကြားရတယ်အတန်ရှိလို့ကြားရတယ်ပေါ့ဒီပါလေးပေါ့။ဒီတော့ဟာအတန်ရှင်လည်းလောက်အောင်အကြောင်းဆက်ရှိရလို့ရှိရင်နားကြည့်တတ်တယ်။ဤရထမ္မာ။ ကြားရတာလည်းအတန်ရှိလို့ကြားရတာပဲအတန်ရှိကြားရအောင်လိုက်ရှာကြည့်ဒီထဲမှာကြက်တဲ့အကောင်လေးရှာကြည့်ဒီကောင်လေးနဲ့ဇီဝတအကောင်လေးနဲ့ကြားနေတာပါအဲကြားမှုကိုအထက်ကမဟာဇမကြီးကကြားစေလို့အမိတ်ပေးနေတာပါဆိုရှိပါဘူးဘယ်လိုမှဇီဝတလည်းရှာလို့မတွေ့ဘူး ။ဘာလို့ချင်းပရမတ္တဆိုတာလည်းမရှိဘူးကွာ။အဲရှိတာကတော့ကျောင်းနဲ့အကျိုးသူကျောင်းနဲ့သူကျိုးဆက်ဆက်ပြီးတော့ဖြစ်နေတာပဲ။အဲဒီကြည့်ရအောင်ဆိုပြီးတော့ကိုဟိုဝိတ္တိစာနည်းနဲ့ပေါ့လေဖြစ်တိုင်းမရှိဘူး။တတိပြုစောင့်ဖို့ဆင်ထားတဲ့ဖြစ်တိုင်းဖြစ်တယ်မှားတာပဲမှားတာလေအဲသူ့စိတ်ကြလို့ရှိရင်ဒီပါဠိကြီး ဒီမှာဒီအဲဝိရိယပတိဒီမှာဒီအားကောင်းလာလို့ရှိရင်သူကသူ့အဆင့်နဲ့သူပြီးလာတာထို့တူပဲမြင်တဲ့ခိုက်နားတဲ့ခိုက်စားတဲ့ခိုက်ကြည့်တဲ့ခိုက်ကြည့်တဲ့ခိုက်ကိုယ်ရဲ့ဆန်းတဲ့ခိုက်ပေါ်တယ်မျက်လုံးပိတ်တာမျက်လုံးပိတ်ခုနပိတ်တာမြစ်တော်ခတ်တာအစအကုန်လုံးပဲခန္ဓာတိုက်တာအပွင့်တတ်ပြီဟာသူ့အကြောင်းနဲ့ဒီကျိုးနှီးနေပြီးတော့ဖြစ်နေပါရတာလေ အဲ့ဒါကြီးတော့နောက်နေ့ကျမှပဲဆက်လက်ပြီးတော့ဘုလို့ရှင်းနေမှာပဲဒီနေ့တော့တဏှာကြီးဖြစ်သွားတော့ဘုလို့ဒီမှာပဲရောက်ကြအောင်ဆိုသာဓုသာဓုသာ